ဟေဘဲဩရစာအခန်းကြီးနှစ်အငယ်1မှ4ထိုကြောင့်ငါတို့သည်ကြားသောဒေသနာတော်ကို မမေ့မလျော့မိအကြောင်းစိတ်နှလုံး၌တာ၍မှတ်မိဆွဲလန်းခြင်း ရှိရကြမည်ကောင်းကင်တမန်များအားဖြင့်ထားတော်မူသောဗျာဒိတ်တော်သည်တည်၍ပြစ်မှားလွန်ကျူးခြင်း အမှုအမျိုးမျိုးတို့သည်ခံထိုက်သောအပြစ်ဒဏ်ကိုခံရသည်မှန်လျင် အစအဦး၌သခင်ဘုရားဟောတော်မူ၍ဒေသနာစကားတော်ကိုကြားရသောသူတို့သည်ယုံလောက်သောတက်တည်အားဖြင့်ငါတို့အားဆင့်ဆို၍ဟောပြောသောဤမြလောက်ကြီးစွာသောကဲတင်တော်မူခြင်းတရားကိုငါတို့သည် နားမထောင်ဘဲနေလျင် အပြစ်ဒဏ်နှင့်အဘယ်သို့လွတ်ကြလိမ့်မည်နည်းထိုတက်တည်ခံသောသူတို့နှင့်အတူဘုရားသခင်သည် နမိတ်လက္ခဏာအံ့ဘွယ်သော အမှုအားဖြင့်၎င်း ထူးဆန်းသောတကူအထူးထူးအပြားပြားအားဖြင့်၎င်းတန်ရှင်းသောဝိညာဉ်တော်သည်မိမိအလိုတော်အတိုင်းဝေငှသောစုကျေးစုအားဖြင့်၎င်းတက်တည်ခံတော်မူပြီအငယ်9မှ10ငါတို့ပြောဆိုသော နောင်ကပ်ကဘာကိုအုပ်ဆိုးရသော အခွင့်ကို ကောင်းကင်တမန်တို့၌အပ်ပေးတော်မူသည်မဟုတ်ကျမ်းစာတစ်ချက်၌တယောက်သောသူက လူသည်အဘယ်သို့သောသူဖြစ်၍ကိုရောသည်အောက်မေ့တော်မူရသနည်းလူသားသည်အဘယ်သို့သောသူဖြစ်၍အကြည့်အရှုကြွလာတော်မူရသနည်းသူကိုကောင်းကင်တမန်တို့အောက်၌အနှင်းငယ်နှိမ့်တော်မူပြီးသူ၏ခေါင်းကိုဘုံတရေနှင့်ပတ်ရစ်တော်မူပြီးဖန်ဆင်းတော်မူသော အရာများကိုအုပ်ဆိုးစေ၍ခတ်သိမ်းသောအရာတို့ကို သူ၏ခြေအောက်၌ချထားတော်မူပြီးဟုတက်တည်ခံတည်း ခတ်သိမ်းသောအရာတို့ကိုချထားတော်မူ၏ဟုဆိုသောမချမထားဘဲကြံရစ်သောအရာစုံတစ်ခုမျှမရှိရယခုမူကားခတ်သိမ်းသောအရာတို့သည်ချထားလက်ရှိသည်ကိုငါတို့မမြင်ရကြသေးယေရှုသည်ဘုရားသခင်၏ကျေးဇူးတော်အားဖြင့်လူအပေါင်းတို့အတွက်ကြောင့်အသေးခံရသောအခွင့်ရှိစေခြင်းငှာကောင်းကင်တမန်တို့အောက်၌အနှဲငယ်နှိပ်ပြီးမှ အသေးခံရသောကြောင့် ခေါင်းတော်၌ဘုံတရေပတ်ရလျက်ရှိသည်ကိုငါတို့မြင်ကြ၏အကြောင်းမူကားများစွာသောသားတို့ကိုကယ်တင်၍ဘုံစည်းစိမ်စံစားရာသို့ပို့ဆောင်သော အရှင်သည်ဒုက္ခဝေဒနာအပြင်စုံလင်ခြင်းသို့ ရောက်ရမည်အကြောင်းခတ်သိမ်းသော အရာတို့ကိုဖန်ဆင်း၍အုပ်ဆိုးတော်မူသောဖရာသည်စီရင်တော်မူအပ်၏အငယ်7မှ73 တန်ရှင်းစေတတ်သောသူနှင့်တန်ရှင်းစေအပ်သောသူများတို့သည်တပါးတီးသောပဂတိရှိကြ၏ထိုကြောင့်တန်ရှင်းစေတတ်သောသူသည်တန်ရှင်းစေအပ်သောသူတို့ကိုညီကိုဟူ၍ခေါ်ခြင်းဟံရှက်ကြောက်တော်မမူထိုတို့ခေါ်သောအချက်ဟုမူကားတည်င်းတော်ကိုအကျွန်ုပ်ညီကိုတို့အားအကျွန်ုပ်ကြားပြောပါမည်ပရိသတ်အလယ်မှာ ကိုရော့ကိုချီးမွမ်း၍ တည်ခြင်းဆိုပါမည်ဟုလာသည်တချက်ကငါသည်ဖျားသခင်ကိုကိုးစားမည်ဟုလာသည် တဖန်ကငါမှဆ၍ငါအားဖျားသခင်ပေးတော်မူသောသူငယ်တို့သည်ရှိကြ၏ဟုလာသည်အငယ်၁၄မှ၁၈ထိုသူငယ်တို့သည်အသွေးအသားနှင့်ဆက်ဆံကြသောကြောင့်ခရစ်တော်သည် အသေးခံတော်မူသောအဖြစ်တည်ခြင်းတရားကို အစိုးရသောသူသည်ဟုသော မာနဤတကူကိုချိုးဖက်ဖြစ်စည်းခြင်းဟံ၎င်းတေဘေးကိုကြောက်၍တသက်လုံးကျွန်ခံရသောသူတို့ကိုကယ်လွတ်ခြင်းဟံ၎င်း ထိုသူငယ်တို့ဤနီးတူအသွေးအသားကိုဆောင်ယူတော်မူ၏အကြောင်းမူကားခရစ်တော်သည်ကောင်းကင်တမန်တို့ကိုမဆတော်မူသည်မဟုတ်အာဗြဟံအမျိုးကိုမဆတော်မူ၏ထိုကြောင့်ခရစ်တော်သည်လူတို့၏အပြစ်ဖြေစရာအကြောင်းကိုစီရင်၍ ဘုရားသခင်နှင့်ဆက်ဆိုင်သောအရာတို့၌ဂိယုဏနှင့်၎င်းတစ္ဆာနှင့်၎င်းပြည့်စုံသောယေပရဟိအကြီးဖြစ်အံ့သောငါမိမိညီအကိုတို့နှင့်လုံလုံတူရသောအကြောင်းရှိ၏ထိုတို့စုံစမ်းနှောက်ယှက်ခြင်းကို ကိုယ်တော်တိုင်ခံ၍ဒုက္ခဆင်းရဲခြင်း၌ကျင်လည်သောကြောင့်စုံစမ်းနှောက်ယှက်ခြင်းအမှုနှင့်တွေ့ကြုံသောသူတို့ကိုမဆခြင်းဟံတတ်နိုင်တော်မူ၏